သာသနာတော်နှစ်2565နှစ်ကောဇာတက္ကရီ1383ခုနှစ်ပြသုလာဝိကျော်ရှိရ2022ခုနှစ်ဇန်နဝါရီလ24ရက်တနင်္လာနေ့၌အွန်လိုင်းမှာဟောကြားအပ်သောမြတ်ဖျားနှင့်မနတ္တာအကြောင်းတရားဒေသနာတော် ဘုရားရဲ့ဘဝမှာမင်္ဂလာပါတဲ့မှာအပါဝင်ဖြစ်တဲ့တေဝဗုဒ္ဓမာရလို့ခေါ်တဲ့မနတဟာအကျဉ်းကြီးလာရောက်ပြီးတော့နှောက်ယှက်ခဲ့တယ်ဖះလောင်တောထွက်တဲ့ညမှာအဲလာပြီးတော့နှောက်ယှက်တယ်လို့ဆိုတယ်အဲ့ဒီမှာ တောထွက်ပြီးတော့6နှစ်ဒုက္ခရစရိယာကျင့်တရားရှာတဲ့အချိန်မှလည်းပဲအကျဉ်းချင်းလာရနှောက်ရက်ခဲ့တယ်ဖျားဖြစ်တဲ့အချိန်မှလည်းပဲတတ္တတတ္တဟလို့ခေါ်တယ်49ရက်အတွင်းမှာ9ရက်9လီ49ရက်အတွင်းမှာလည်းပဲအကျဉ်းချင်းလာရောက်ပြီးတော့နှောက်ရက်ခဲ့တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ ရသော်ဗျာနဲ့မာနသားဆုံတွေ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးမာရတန်ယုတ်ဆိုပြီးမှတ်တမ်းတင်ထားတာရှိတယ်အဲ့ဒီမှာရသော်ဗျာဟာတရားဓမ္မကျင့်ကြံကြုတ်ကိုအထုတ်လို့တိရင်စာမြေကမ်းခြေမှာ ဗောရိပင်ရင်တရားထုတရားမြတ်ရကဆုံလာပြီးနေ့ညလောကီလို့ဆိုလို့ရှိရင် လာပြီးတော့တရရောက်သွားတော့ပေါ့ကဆုံလာပြီးနေ့ညလို့ပဲပြောရမယ်ကဆုံလာပြီးနေ့ညနောက်တရအရုံမတက်ခင်နေ့မှာဖះဖြစ်သွေးရောက်တော့အရုံမတက်ခင်နေ့ဆိုတော့ ဘယ်ချိန်တုန်းဆိုရင်စောစောထားတဲ့လူတွေတတိထားကြည့်လိုက်ရှိလောကရကအနီရောင်လေးမတန်းခင်မှာမောင်နဲ့အယောင်လေးဟာရော့သွားပြီးတော့အဖြူရောင်လေးအရင်တန်းလာတယ်အဲ့ဒါကို မိုးတောက်ချိန်လို့ခေါ်တယ်မိုးတောက်ပန်းဆိုတာအဲ့ဒီချိန်ပွင့်တဲ့ပန်းကိုပြောတာဘယ်နဲ့စောကြီးမှာ အရှိကအနီရောင်မတန်းသေးဘူးအယောင်ဟာ ဖြူလာတယ်မဲနေတဲ့အယောင်ဟာဖြူလာတယ်အဲ့ဒီဖြူလာတဲ့အချိန်ကိုပစ္စုဒသမယမိုးတော့ပန်းမိုးတော့ချိန်လို့ခေါ်တယ်အဲ့ဒီမိုးတော့ချိန်ကုံဆုံးတာနဲ့အရုံတက်တာပဲအဲ့ဒီချိန်လေးမှာဖျားဖြစ်သွားတာ အဲ့တော့လောကီရဲ့နဲ့တွေ့ပဲဆိုရင်တော့ကဆုံလာပြီးတော့တရဖက်ရောက်သွားပြီပေါ့ကဆုံလာပြီးတော့ညတကောင်မှာလာခူးတာကိုဟိုဘက်ကိုခူးတာနှစ်ကလည်းပဲကြီးပါလား Happy New Year ဆိုတဲ့လူတွေညတကောင်ထီအောင်စောင့်ကြတယ်လေတကောင်ကြော်မှနောက်နောက်တစ်ခုနောက်နှစ်ကူးတာကို အဲ့ဒါလိုပဲမြတ်စွာဘုရားဟာလဲကဆုံလာပြီနေ့ညသကောင်ကြော်သွားပြီအဲ့ဒီချိန်မှာဘုရားမဖြစ်သေးဘူးဘုရားဖြစ်တာကမနေ့မိုးမိုးတော့ချိန်အရုံတက်တဲ့နဲ့မိုးတော့ချိန်လေးမှာဖြစ်တယ်လို့သူဆိုတယ်အဲ့တော့လောကီအတွက်နဲ့တွေ့ရင်တော့ကဆုံလာပြီရတဲ့နေ့မှာဘုရားဖြစ်တယ်လို့ပြောအောင် သို့တော့ခေါ်တော့ကဆုံလာပြီးနေလို့ပဲခေါ်တာပေါ့ကဆုံလာပြီးနေညလောက်ရတရက်အဝင်ပေါ့သာသနာတော်အလိုကြတော့အရုံတက်မှနောက်တရက်ကူးတာဖြစ်တယ်အရုံမတက်ခင်ဆိုလို့ရှိရင်တော့ကဆုံလာပြီးပဲပြောရမှာဖြစ်တယ်အဲ့လိုဖျားဖြစ်ပြီးတဲ့ချိန်မှာဖျားဖြစ်တော်မူတဲ့ဘောရိပင်အောက်မှာပဲ ခုနှစ်ရက်တိတိဆက်ပြီးတော့ထိုင်နေတယ်မြတ်စွာဘုရားဆက်ထိုင်နေတယ်ရရှိထားတဲ့တရားဓုတရားမြတ်ကိုဝိမု ക്തി ဒုက္ခလို့ခေါ်တဲ့ရတ္တဖို့တမာတိတမာဘတ်ဝင်စားပြီးတော့ငြိမ်းချမ်းစွာတရင်သုံးတော်မူတယ်နိဗ္ဗာန်ကိုအာယုံပြုနေတဲ့ခုနှစ်ရက် ဝိမု ക്തി ဒုက္ခခုနှစ်ရဲ့နိဗ္ဗာန်ကိုအာရုံပြုပြီးတော့ထိန်နေတယ်ဆိုတော့အဲ့တော့နိဗ္ဗာန်ဆိုတာလွန်သိမ့်မွေးတဲ့တရားဖြစ်တယ်အာရုံပြုတဲ့အရတ္တဖို့သမအရတ္တဖို့စိတ်ကလည်းအရတ္တဖို့ဉာဏ်ကလည်းပဲလွန်သိမ့်မွေးတယ်အဲ့တော့တမ္မာပုဂ္ဂိုလ်တွေကတော့မြတ်စွာဘုရားလှုပ်ရှားတာတို့စိတ်ဖြစ်နေတဲ့အနေသရာတို့သိနိုင်တာမဟုတ်ဘူးတရားအလုံးကိုသိမ့်မွေးတဲ့အချိန်အဲ့ဒါလို့ ပြောမယ်ဆိုရင်တော့နိဗ္ဗာန်ကိုအာယုံပြုပြီးတော့ဝိမု ക്തി ဒုက္ခလို့ခေါ်တဲ့လွမြောက်ခြင်းရဲ့အရာသာဖရတ်တော်ဘာဝင်စားပြီးတော့နေတာ9ရက်တိတိပဲပလင်မော်ကဒီတင်းမြင့်ခွေးထိုင်နေတာကဖျားဖြစ်တဲ့နေရာကမထဘူးနော်ကဆုံလာပြီးတော့တရနေ့ဖျားဖြစ်ပြီးတဲ့နောက်မှာဆက်ပြီးတော့ထိုင်တာ9ရက်အဲ့ဒါကိုပလင်ကပလင်ကတတ္တဟလို့ခေါ်တယ် ခொနည်းတိတိမရှိမပြောင်းမလှုပ်ရှားဘဲနဲ့ထိုင်နေတာဆက်ပြီးတော့ထိုင်လိုက်တာနော်ခொနည်းရက်အဲ့ဒီခொနည်းရက်ဆက်ထိုင်နေတဲ့အခါမှာဆက်ထိုင်ပြီးတဲ့နောက်မှာနတ်တွေကတချို့နတ်တွေကရသော်ဘုရားရဲ့စိတ်ဆန္ဒကိုမသိတဲ့နတ်တွေသို့မဟုတ်ဘုံကိုသိတဲ့နတ်တွေက မြတ်စွာဘုရားဘောရိပင်အောင်ဆက်ထိုင်းနေတာကိုလုံးစရာကြံသေးတယ်ဖះမဖြစ်သေးလို့နေမှာပဲလို့တွေးရနေတယ်ရှိတယ်အဲ့ဒီချိန်မှာပလင်ကတတ္တဟခொနည်းကုံဆုံးတဲ့နေ့မှာပဲမြတ်စွာဘုရားရှမကပါဠိဟာရီကရေမိအစုံတကူပြာရီအောင်ပြတယ်အဲ့ဒါပထမဆုံးပြခြင်းပဲဖြစ်တယ်ခொနဝါရောက်မှာ ပြတာဒုတိယအကြိမ်ပြတာ ဩကပိလုကိုကြွတဲ့အချိန်မှာပြတာဒုတိယအချိန်ခုနဝမြောက်ပြတာတတိယအချိန်လို့ဆိုရမှာဖြစ်တယ်အဲ့လိုတကိုးပြရိယပြပြီးတော့မြတ်စွာဘုရားမှာလုံးเสียမရှိဘူးစွမ်းတကိုးတွေရပြီးသားဖြစ်တယ်ဆိုတာကိုနတ်တရဲ့တန်တရကင်းအောင်လို့တကိုးပြရိယပြပြီးတော့ ဘောရိပင်ရဲ့ဘောရိပင်နဲ့တိတ်မလန်းမကွာသေးတဲ့နေရာအရှိမြောက်ထောင်ပေါ့အဲ့ဒီအရှိမြောက်တော်မှာဘောရိပင်ဘက်ကိုစိုက်ကြည့်ပြီးတော့ဒီနေရာလေးဟာငါထူးခြားတဲ့တရားတွေကိုရတဲ့နေရာလေးပဲဆိုပြီးတော့တရားကျင့်ပြီးဖျားဖြစ်ခဲ့တဲ့နေရာလေးကိုအမတ်တရားအနေနဲ့မမိတ်သောမျက်စိနဲ့ ချိနေတာခုနှစ်ရက်တဲ့နော်အဲ့ဒါကိုအနိမိတတတ္တဟလို့ခေါ်တယ်အဲ့14ရက်ကြာသွားပြီဖျားဖြစ်တာအဲ့ဒီမှာခုနှစ်ရက်တိတိမမိတ်သောမျက်စိနဲ့ချိနေတယ်အဲ့လိုကြည့်ပြီးတဲ့အခါမှာပလင်ဘောရိပင်အောက်ကထိုင်တော်မူတဲ့နေရာရဲ့ရပ်ပြီးတော့ ဗောဓိပင်နဲ့ပလင်ကိုကြည့်တဲ့နေရာရဲ့အဲ့ဒီနှစ်ခုကြားအရှိနဲ့အနောက်ရှေ့လျားတဲ့စဉ္ညာလမ်းလေးတစ်ခုပေါ်မှာခဏရတိတိစဉ္ညာရှောင်နေတယ်အဲ့ဒါကစင်္ကမတတ္တဟာလို့ခေါ်တယ်အဲ့ဒီခဏရစဉ္ညာရှောက်တာပြီးတော့21ရက်ရသွားတယ်ပေါ့နော်21ရက်ရသွားတယ်အဲ့21ရက်ရပြီးတဲ့အခါမှာ ဘောရိပင်ရဲ့အနောက်မြောက်ဖက်မှာနတ်တွေဖန်ဆင်းထားတဲ့ရတနာကရလို့ခေါ်တဲ့ကျောင်းဆောင်လေးတစ်ခုအဲ့ဒီရတနာကရဆိုတဲ့ကျောင်းဆောင်ထဲဝင်ရောက်ပြီးတော့အဘိဓမ္မာခုနှစ်ကျမ်းကိုဆင်ញင်သုံးသတ်တာကခုနှစ်ရက်တဲ့အဲ့ဒါဗောဓိပင်ရဲ့နောက်မြောက်မှာရှိတယ် အဲ့တော့28ရက်ရှိသွားပြီပေါ့ဘုရားအဲ့ဒီကမှ၅ခုမြောက်ရှစ်ပတ်လျှောက်တဲ့အခါကျတော့အစပါလာဆိုတဲ့ရောင်ပင်ဘက်ကိုကြွားလာတာအဲ့ဒါကဘောရိပင်ရဲ့ရှေ့မှာရှိတယ်ခုနအရှိမြောက်အရကနေပြီးတော့အဘိဓမ္မာခုနှစ်ချမ်းကိုဆင်ញင် သုံးသက်ပြီးခုနှစ်ရက်ဆင်ញင်သုံးသက်ပြီးအဲ့ဒီကထတဲ့အခါ ဝါရိပင်ရဲ့ရှေ့ဘက်မှာရှိတဲ့အစပါလညောင်မင်းကိုကြွလာတာအဲ့ဒီမှာမနက်ကလာနှောက်ရတဲ့အဲ့ဒီကြမှာနော်မနက်ပေါ်လာတာအဲ့ဒီအစပါလညောင်မင်းမှာရောက်တဲ့အချိန်မှာပေါ်လာတာအဲ့ဒါကြောင့်မို့ဧကံသမယံဘဂဝါမြတ်စွာဘုရားတစ်ချိန်တုန်းကဥရဝေလ တောမှာဒေရင်စရမြေကန်းအနီးမှာအနီးမှာရှိတဲ့အစပါလညောင်မီရင်မှာဖျားဖြစ်စာကတရင်သုံးနေဆိုအဲ့35ရဲ့အတွင်းမှာပဲဖျားဖြစ်ပြီးတော့35ရဲ့အတွင်းပိစမတတ္တဟာမှာအဲ့ဒီအစပါလနေကြောတာဆိုရယ်အစပါလညောင်ပင်မှာတရင်သုံးတဲ့အချိန်မှာမနတ်ဟာချိန်ချိန်လာရောက်နှောက်ရှက်တယ် အဲ့ဒီနေ့မှာတော့မြတ်စွာဘုရားကညညကြီးအကောင်ချိန်မှာပေါ့ညအချိန်မှာမိုးမောင်ကြီးကလည်းကြာနေတယ်ရတ္တနာကာရတိမိတာယဆိုမောင်နဲ့မဲမဲဖြစ်နေတဲ့အချိန်ရသော်ဗျာဟာလွင်ပြင်ဘက်ကို ထွက်ပြီးတော့ ထိုင်နေတယ်မောင်ကြီးမဲမဲမှာအစဗလညောင်မင်းအောက်ကနေပြီးတော့အပြင်ထွက်ပြီးတော့ထိုင်နေတယ်အဲ့ထိုင်တဲ့အချိန်မှာဒေဝောစာဧကမေကံဖုတယတိမိုးလေကလည်းဖွာဖွာကြနေမိုးရတယ်ဆိုတော့နေုံမိုးသေးမြက်သားမွေးနေုံလားရောက်လာပြီမိုးလေက ဝဲဝဲကြာနေတယ်လေယုံလေယုံလာတဲ့ပေါ့လေအဲ့ဒီကမိုးလေးကဝဲဝဲကြာနေတယ်ညကြီးမှာအဲ့လိုညမှောင်ကြီးမဲမဲအပြင်ထွက်ပြီးတော့ထိုင်းနေတဲ့အချိန်မိုးလေးကလည်းတဖွဲဖွဲရွာတဲ့အချိန်လေးမှာတဖွဲဖွဲလေးကြာနေတဲ့အချိန်အထခောမာရောပါပိမာဘဂဝတောဘယံသံမိတ္တံ လောမဟာတဥပ္ပဒိတုကာမောတဲ့မြတ်စွာဘုရားကို6လှမ်းမှု သူရောက်လာပြန်ဘုရားကိုသက်သက်လာ6တာနော်ဘုရားဆိုတာကြောက်သွားအောင်သမိတတ္တဆိုတာကြက်သေးသေးသွားအောင်ကြောက်လွန်အချင်းလူကကြက်သေးသေးတာပဲသမိတဆိုတာလူကတောင့်တင်းသွားတာကြောက်အကြောက်လွန်ပြီးတော့ လောမဟန္တကြောက်သည်ကြက်သည်မွေးညင်ထအောင်ဘာနဲ့လာ6တုံဆိုတော့မဟန္တံဟထိရာဇဝနအဖိနေမိနေတဝါတကယ်ကိုကြီးမားတဲ့ဆင်ကြီးတကောင်ပုံစံဖန်တီးပြီးတော့မြတ်စွာဘုရားစီရောက်လာတယ်တောစဉ်ရိုင်ကြီးပုံစံဖန်ဆင်းပြီးမြတ်စွာဘုရားနာရောက်လာတယ်အဲ့တော့အချိန်ခါလဲမှောင်မဲနေတယ်ညာကြီးတကောင်မှာ ဆင်ကြီးကလည်းမဲမဲကြီးအနာနာရောက်လာတဲ့အတိပဲပေါ့နော်ရှင်နာဘဂဝါတေနုပသင်္ကမိမြတ်စွာဘုရားအနီးချင်းကပ်လာတဲ့ဆင်ကြီးပေါ့ဆင်ကြီးတရံနဲ့မြတ်စွာဘုရားကိုဆင်ကပ်လာအဲ့တော့တမန်အပြင်ကြည့်မဲ့တော့ဆင်ကြီးတကောင်ဘုရားနာရောက်လာတာပေါ့ဒါပေမဲ့ဆင်အစ်စ်မဟုတ်ဘူးမနက်ကဖန်ဆင်းပြီအဲ့ဒီမှာဆင်ကြီးရဲ့ပုံသဏ္ဍာန်ကို ပြထားတယ် တေထာပိနာမမဟာရိတကောမဏိဧဝမတတိတံဟောတိဆင်းရဲကောင်းကြီးကမဲနဲ့နေတဲ့ကြောက်တုံးကြီးလောက်ရှိတယ်ခေါင်းကြီးကအကြီးကြီးကြောက်တုံးကြီးလိုပဲအယောင်ကလည်းမဲနဲ့နေတယ်တဲ့တေထာပိနာမသုတ်တံရူပိယံဧဝမတတန္တဟောတိတဲ့ အစွဲနှချောင်းကလည်းပဲငွေအောင်နဲ့လှုပ်ထားသလိုဆွတ်ဆွတ်ဖြူဖွေးနေတယ်ဆိုရယ်ခေါင်းကြီးကအမဲကြီးအစွဲကြီးကဖွေးနေတယ်ဆိုတော့အမောင်ကြီးထဲမှာကြောက်စရာပုံစံပေါ့နော်ဆင်ကြီးတေယထာပိနာမမဟာတိနင်္ဂလိတာဧဝမတသွန်တော်ဟောတိနာမောင်ကြီးကလည်းထွန်တော်ကြီးလူ ထဲထိုးတဲ့ခါနောက်ကကင်နဲ့လက်ကင်နဲ့အကောက်ကြီးအဲ့ဒီထွန်းတန်လိုပဲနာမောင်ကြီးကလည်းပါတယ်ရှင်ကြီးဟာအနိနာရောက်လာတယ်မြတ်စွာဘုရားအဲ့တော့မြတ်စွာဘုရားအပြင်မှာထိုင်နေတဲ့အချိန်မှာရှင်ကြီးတကောင်လို့လှုပ်ပြီးတော့မြတ်စွာဘုရားကိုလာပြီးကြောက်အောင်လာလှုပ်တာပေါ့အဲ့ဒီအချိန်မှာမြတ်စွာဘုရားကြည့်လိုက်တဲ့ ဒါဆင်မဟုတ်ဘူးမနတ်သားပဲဆိုတာသိတယ်သိတာနဲ့အထခောဘဂဝါမာရောအယံပါပိမာဣတိဝိရိတဝါမြတ်စွာဘုရားဒါတောဆင်ရိုင်းမဟုတ်ဘူးထိကောင်းလာပြန်ပြီပေါ့မာရပဲဖြစ်တယ်စိတ်ယုံမှာရှိတဲ့မာရပဲဆိုပြီးတော့သိလို့အတန်ကထုတ်ဖော်ပြီးတော့ပြောကြလိုက်တယ် တန်တရံဒီကမတ္တနာဝဏ္ဏကတ္တဝသူပသူပါမင်းကဝေးလံတဲ့ခရီးရနေပြီလာပြီးတော့ပုံတရံမျိုးမျိုးလုတ်ပြီးငါစီရောက်လာပြမလားဟောတန်တရံဒီကမတ္တနာသူလာခဲ့တဲ့ခရီးကနေတာမဟုတ်ဟိုနတ်ပြ6ထပ်ထိတ်ဆုံးကလာတော့ရည်ညွှန်းပြီးတော့ပြောလိုက်တာ တန်တရံဒီကမတ္တနာဝေးလံတဲ့ခကြီးကနေပြီးတော့ခဏခဏလာတယ်။မဏိကလည်းတစ်ခါလာသွားတယ်။အခုတစ်ခါလာပြန်ပြီ။နော်။ဝေးလံတဲ့ခကြီးကနေပြီးတော့လာပြီးပုံစံအမျိုးမျိုးနဲ့လာတာ။ပုံစံအမျိုးမျိုးနဲ့လာပြီးတော့ငါစီကိုလာပြနေတယ်။ အလန်းတေတေနမာပိမစိတ်ယုတ်မှရှိတဲ့မနတ်မင်းတလောက်ဆိုတော်လောက်ပြီငါ့ကိုလာလာပြီခဏခဏမနှောက်ရှက်နဲ့အလန်းတေတေနပါပိမမင်းတလောက်ဆိုတော်သိပြီနိဟတောတောမတိအန္တကကုသတရားတွေကုံဆုံးသွားအောင် လုပ်လို့အန္တက သို့တော့ဒီမနတ်ရဲ့အမိမျိုးပဲအိန္ဒိယကသက္ကတကရိုက်တဲ့ပပတိတို့ရှိဝတို့သားတယောက်ကအန္တကလို့ခေါ်တယ်မျက်စိမမြင်သူတို့ရိုက်ထားတဲ့ပုံစံအန္တကဆိုပြီးရိုက်ထားရှိတယ်အခုဒီကတော့နန်းငယ်နဲ့တောင်းမှုနဲ့အန္တက ဓာတ်ချိုင်းနဲ့ကြတော့အန္တကဆိုရင်တော့မျက်စိမမြင်တဲ့လူအခုကတော့အန္တကဆိုတာတနည်းအားဖြင့်ပြောမယ်ဆိုရင်အဆုံးစွန်ယုံမာတဲ့လူအဆုံးစွန်ယုံမာတဲ့အကောင်နိဟတော်တွမသိအန္တကဟဲ့အန္တကမင်းဟာအရှုံးသမားပါမင်းဘာမှငါ့ကိုလုံးလို့မရပါဘူးမင်းဟာအရှုံးသမားဖြစ်သွားပြီလို့ရသော်ပြပြောလိုက်တဲ့အခါမှာ အထခောမာရောပါပိမာစေယုမှာရှိတဲ့မနတ်ကြီးကမနတ်သားကသာနာတိမံဘဂဝါသာနာတိမံသူကတော်တိဒုက္ခိတုံမနောတထေဝန္တရတာဤငါမှန်းသိသွားပြီမြတ်စွာဘုရားငါမှန်းသိသွားပြီဆိုပြီးတော့စိတ်မကောင်းစွာနဲ့နေရပြန်သွားတယ်အဲ့ဒီနေရာမှာပျောက်ကွယ်သွားတယ်လို့သူဆိုလိုတယ်သူကတော့သူ့ကိုမသိဘူးလို့ထင်တာပေါ့နော် မြတ်စွာဘုရားသူ့လုံးထမှန်သိတော့ဖော်ထုတ်လိုက်တဲ့အခါစိတ်မကောင်းဖြစ်ပြီးတော့သူအရှုံးပေးပြီးပြန်သွားပြန်တယ်ဒါကဟဋ္ဌိရာဇဝဏတုတ်သူတို့တုတ်ပေါင်းများစွာအဲ့ဒါလိုလေးမှတ်တမ်းလေးတွေတင်ထားလားကဲနောက်တစ်တုတ်ကသုဘတုတ်လို့ခေါ်တယ်အဲ့ဒီမှာလဲမြတ်ဖရာနဲ့မနတသားခုနလိုပဲ ဥရဝေလတော်ဒေရင်စရာမြေကမ်းခြေမှာရှိတဲ့အစပါလညောင်မင်းရင်းမှာဖျားဖြစ်ဆာကခုနပင်စမတတ္တဟာမှာတရင်သုံးနေထိုင်နေဒီလာတဲ့အချိန်ကျတော့တိနာခောပနသမေနပကဝါရတနာကာရတိမိတာယအဘောကတိနိသိဏဟောတိခုနလိုပဲညမှောင်ကြီးအချိန်ပါပဲတခါ နောက်ရက်ပေါ့လေနောက်တရက်ပဲဖြစ်မယ်မောင်ကြီးမောင်မဲနေတဲ့အချိန်မှာလွင်မြေမှာထွက်ပြီးတော့မြတ်စွာဘုရားထိုင်နေတယ်ဒေဝစဧကမေကံဖုဒယတိမိုးလေးကလည်းတပေါက်တပေါက်တစ်ဖြောက်ဖြောက်လေရွာနေတယ်တဲ့အဲ့ဒီချိန်မှာမနတဟမြတ်စွာဘုရားကို၆လမ်းဖို့အတွက်ဖယားနာရောက်လာပြန်တယ်ဒီချိန်ကျတော့စင်တရံဖန်ဆင်းပြီးတော့ရောက်လာတာမဟုတ်ဘူး ရသော်ဘုရားနဲ့မလန်းမကမ်းမှာဥစ္စာဝဆာဝဏ္ဏနိဗ္ဗာဥပတံသေးတိသူပါစေပါအသူပါစာလှရာရောမလှရာရောအယောင်မျိုးစုံပုံသဏ္ဍာန်မျိုးစုံနဲ့ရသော်ဘုရားမျက်စိနောက်အောင်လာလုတ်ပြန်ခုနလိုကြောက်စရာကြီးနဲ့တော့မဟုတ်ဘူးဒီခါမျက်စိနောက်အောင်အယောင်မျိုးစုံနဲ့လာလုတ်ပြန်တယ် အဲ့ဒီခါမှလည်းမြတ်စွာဘုရားကဒီကောင်မနှက်ပဲလို့ဆိုပြီးခုနလိုပဲအမေးရှိတယ်တန္တရံဒီကမတ္တနာဝဏံကတ္တဝသူပါသူပါမင်းဝေးလနဲ့ခရီးကနေလာပြီးတော့ငါကိုအမျိုးစုံလုပ်ပြီးတော့ပြနေတယ်အလန္တေနပါပိအလန္တေတေနပါပိမစေယုံမှ ရှိတဲ့ဟေမနာ မင်းဒီလောက်ဆိုတော်လောက်ပြီနိဟတောတော်မသိအနကအဆိုးဆုံးကောင်မင်းဟာအရှုံးသမားဖြစ်နေပါပြီအရှုံးသမားဆိုတာမြတ်စွာဘုရားကို तू လုံးချင်တာလုံးလို့မရတော့ဘူးလေ तू ကကြောက်စေချင်တာမြတ်စွာဘုရား तू ချောက်လို့မရဘူးအဲ့တော့မြတ်စွာဘုရားကဒီချိန်မှာတော့ဆက်ပြီးတော့မရှိတယ် ရေစကာယေနဝါစာယမနတာသသုတံဥတာနတ္တိမာရဝတနုခနတ္တိမာရတပတ္တကုလောကမှာကာယကံဖြင့်မကောင်းမှုအကုသိုလ်ကိုဆုပ်ပိတ်ထားတယ်ဆိုလိုတာကိုယ်ဒီလက်ရောက်မကောင်းတဲ့အလုပ်ကိုမလုပ်ဘူးနှုတ်ဖြင့် မကောင်းတဲ့အရာတွေကိုစုပ်ပိတ်ထားတယ်မနတသသူတန်ဥတာစိတ်နဲ့လည်းမကောင်းမကောင်းသူတွေမဖြစ်အောင်စုပ်ပိတ်ထားတယ်အကာယကမြောက်လည်းစောင့်စည်းတယ်ဝစီကံလည်းစောင့်စည်းတယ်စိတ်ကိုလည်းစောင့်စည်းထားတယ်အဲ့ဒါလိုမကောင်းမှုအကုသိုလ်တွေကိုစုပ်ပိတ်ပြီးစောင့်စည်းထားတဲ့ပုဂ္ဂိုလ်မျိုးတွေဟာနတ်တေကာမ နတ္တိမာရဝတ္တနုကသူတို့ဟာမနဲ့ရဲ့အစွမ်းတတ္တိနောက်လိုက်ပါမဲ့ပုံကိုယ်တွေမဟုတ်ဘူးမင်းလှုပ်ချင်တာလှုပ်လို့မရဘူးလို့ဆိုလိုတယ်ဒီပုံကိုမျိုးတွေကိုမင်း၆လန့်လို့မရဘူးနတ္တိမာရတဗတ္တကုသူတို့ဟာမင်းရဲ့နောက်လိုက်တွေမဟုတ်ဘူး ကာယကံဝစီကံမနောကံဖြင့်စိတ်ကိုစောင့်စည်းလို့ကိလေသာတွေကုန်ခန်းနေတဲ့ပုဂ္ဂိုလ်တွေဖို့နတ္တိမာရတပါရကုမင်းရဲ့နောက်လိုက်နောက်ပါတွေမဟုတ်ဘူးလာလုံးမနေနဲ့ဆိုတဲ့အထိပ္ပယ်နဲ့မြတ်စွာဘုရားကပြောဆိုပြီးတော့လွတ်လိုက်တယ်အဲ့ဒီကံမှာမနက်ကငါကိုတီးသွားပြီဆိုပြီးစိတ်မကောင်းစွာနဲ့အဲ့ဒီနေရာမှာပျောက်ကွယ်သွားပြန်တယ်တဲ့ဒီတစ်ချိန်မှာလည်းပဲ ဒါကအစပလညောင်မင်းကြီးမှာပဲသုံးကြိမ်မြောက်လာရောက်ခြင်းပဲဖြစ်တယ်သူပထမတစ်ကြိမ်တုန်းကမြတ်စွာဘုရားကတွေးနေတယ်ငါဟာခက်ခဲပင်ပန်းလာတဲ့ဒုက္ခရစရိယာဆိုတဲ့အကျိုးမရှိတဲ့အကျင့်ကြီးကအခုလွန်မြောက်လာတာကောင်းလိုက်တာလို့တွေးနေတဲ့အချိန်မှလည်းလာနှောက်ရက်တယ် အခုဒုတိယအကြိမ်နှစ်ခုမှလည်းပဲလာရောက်ပြီးနောက်ဆက်တော့အစပါလညောင်မင်းရင်းမှာတရင်သုံးတဲ့အချိန်မှာ၃ကြိမ်မြောက်လာရောက်နောက်ဆက်သွားတယ်အဲ့တော့မြတ်စွာဘုရားကတပည့်ဆက်ကြတရားဟောဖို့ပိဿဝဂီတွေထွက်ခွာသွားပြီးနေထိုင်ရတဲ့ပါရဏသီဣတိပတနာသို့ကြွသွားတယ် ပါရဏသီဣတိပတနာကိုကြွသွားပြီးတော့ဓမ္မစကြာတရားဟောတယ်ပစ္စဝဂီ၅ပါးကိုဓမ္မစကြာတရားဟောသောတပန်တည်စေပြီးအနတ္တလက္ခဏသုတ်ဝါစုလဝိကျောင်း၅ရက်နေ့မှာအနတ္တလက္ခဏသုတ်ဟောလို့အလုံးယ ahanan ဖြစ်သွားတယ်အဲ့လိုယ ahanan ဖြစ်သွားတဲ့အခါမှာမိဂရာဝမှာသတင်းသုံးနေတဲ့ချိန် မြတ်စွာဘုရားမိတ်ရှိတယ်ယဟန်တွေကိုခေါ်ပြီးတော့မြတ်စွာဘုရားဗာမိတ်ရှိတော့မရှံခောဘိခွေယောနိသောမနတိကာရာယောနိသောသမ္ပပဒနာအနုတ္တရဝိမု ക്തി အနုပတ္တာအနုတ္တရဝိမု ക്തി သစ္စိကတာရှမ်းတို့တဲ့ငါကိုယ်တိုင်နိလန္ဒကြ နှလုံးသွင်းဆင်ញင်သုံးသပ်ခြင်းဒီလန်းတကြကျင့်ကြံကြိုးကုပ်အထုတ်ခြင်းကြောင့်အဲ့တော့တရားဥတရားမြတ်ရတယ်ဆိုတာမှန်ကန်တဲ့လို့လို့ရအတိုင်းလုပ်ဖို့လိုတယ်ကျွပအထုတ်မှုမှန်ကန်ရမယ်စိတ်ထားမှန်ကန်နေရနိလမှန်ကန်ရမယ်လို့ဆိုလို့တယ်ယောနိသောမနတိကာရာ နှလုံးသွင်းတရားမှန်ကန်တယ်မှန်ကန်တဲ့အတိုင်းကြိုးပမ်းအထောက်မှုမှန်ကန်တယ်ဒါကြောင့်မို့အနုတ္တရဝိမု ക്തി လွတ်မြောက်မှု အထွတ်ထိပ်ကိုငါရောက်သွားပြီလွတ်မြောက်မှုအထွတ်ထိပ်စာရှေးရခင်ကကိလေသာတွေက လွှမ်းမိုးထားပြီးစိတ်ကိုချုပ်ကင်ထားတာအဲ့ဒီစိတ်ကိုချုပ်ကင်လွှမ်းမိုးနေတဲ့ကိလေသာတွေကလုံးဝလွတ်သွားတယ် အဲ့ဒါကိုဝိမု ക്തി လို့ခေါ်တယ်တရားကိုသေချာပြောမယ်ဆိုရင်အရတ္တဖို့ဆိုလိုတယ်ပေါ့အနုတ္တရဝိမု ക്തി ဆိုတာအရတ္တဖို့နိဗ္ဗာန်ကိုအာယုံပြုပြီးတော့နေနိုင်တဲ့စိတ်အမြင့်မားဆုံးစိတ်ပဲလောကုတ္တရာစိတ်တွေထဲမှာ အမြင့်ဆုံးစိတ်အဲ့ဒီအနုတ္တရဝိမု ക്തി ဆိုတဲ့အရတ္တဖို့ကိုငါရောက်သွားပြီ အဲ့တော့ရောက်တာလည်းကရောက်တာမဟုတ်ဘူးယောနိတော်မနတိကာရာနှလုံးသွင်းမှန်ကန်တယ်နှလုံးသွင်းတယ်ဆိုတာတရားကျင့်တာမှန်ကန်တဲ့စိတ်အလုပ်လုပ်တာပဲတရားကျင့်တယ်ဆိုမှန်ကန်တဲ့နှလုံးသွင်းဆိုတာပါလဲအနိစ္စမမြဲတဲ့အရာကိုမမြဲဘူးလို့သိတာမမြဲဘူးလို့နှလုံးသွင်းတာ ဆင်းရဲတဲ့အရာကိုဒုက္ခလို့နှလုံးသွင်းတာကိုမပိုင်တဲ့အရာကိုအနတ္တလို့နှလုံးသွင်းတာမတင့်တယ်တဲ့အရာကိုအတုပလို့နှလုံးသွင်းတာအဲ့ဒါမှန်ကန်တဲ့နှလုံးသွင်းနေပဲလို့ဆိုလို့တယ်ဝိပဿနာတရားအထုတ်တာဒါမှန်ကန်တဲ့နှလုံးသွင်းပဲရှုပ်တရားတန်တရားတွေပေါ်မှာဆင်ញင်သုံးသက်တာတွေဟာမှန်ကန်တဲ့နှလုံးသွင်းနေပဲအဲ့ဒီမှန်ကန်တဲ့နှလုံးသွင်းအတိုင်းမှန်ကန်တဲ့ကြိုးပမ်းအထုတ်မှုဆိုမှန်ကန်တဲ့ကြိုးပမ်းအထုတ်မှုဆိုတာဘာပြောတာတော့ဆို မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်လာအောင် ဖြစ်ပြီးသားကုသိုလ်တရားတွေတိုးပွားလာအောင် လုပ်တာအမှန်ကန်တဲ့ကြိုးပမ်းအထောက်မှုလို့ခေါ်တယ်။နောက်တစ်ဖက်ကလည်းပဲမဖြစ်သေးတဲ့အကုသိုလ်တွေဖြစ်ခွင့်မရအောင်ဖြစ်ပြီးသားအကုသိုလ်တရားတွေဖယ်ရှားဖို့ရအတွက်ကြိုးပမ်းအထောက်တာမှန်ကန်တဲ့ကြိုးပမ်းအထောက်မှုသမ္မပဒံ၄ပါးကိုရည်ညွှန်းပြောတာ။နော် ယောနိသောမနတိကာရစွာဝိပဿနာလုပ်ယောနိသောသမ္မပရဏာစွာသမ္မဝါယမအလုပ်နဲ့လူကျိုးပန်းအထုတ်တယ်လို့သူတို့ဆိုလို့တယ်ပေါ့နော်အဲ့လိုကျိုးပန်းအထုတ်လို့အနုတ္တရဝိမု ക്തി ဆိုတဲ့အဆင့်အမြင့်ဆုံးကိလေသာကလွတ်မြောက်တဲ့အဆင့်ကိုရတ္တဖို့ရရှိသွားတယ်အနုတ္တရဝိမု ക്തി သစ္စိကတာကိုတွေ့သိရှိသွားတယ် မျက်မှောက်ပြုတယ်မျက်မှောက်ပြုတယ်ဆိုတာခံစားကြည့်လို့ရတယ်ပေါ့အဲ့ဒီအဆင့်ကို ကိုယ်ကိုယ်တိုင်စိတ်ထဲကခံစားကြည့်လို့ရတယ်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်ဆိုပြီးမြတ်စွာဘုရားကငါဟာအဲ့လိုလုပ်လို့အနုတ္တရဝိမု ക്തി ဆိုတဲ့အမျက်ဆုံးလွတ်မြောက်မှုကိုရတယ်လို့တုံမီပိဘိခွေယောနိသော မနတိကာရယောနိသောသမ္မပ္ပရဏာ အနုတ္တရဝိမု ക്തി အနုပပုဏ္ဏထာယဟန်တို့သင်တို့လည်းပဲမင်္ဂန်တဲ့နှလုံးသွင်းမင်္ဂန်တဲ့ကြိုးပမ်းအထုံမှုတွေနဲ့အနုတ္တရဝိမု ക്തി ဆိုတဲ့အမြတ်ဆုံးသောရတ္တဖို့လွတ်မြောက်မှုကိုလွတ်မြောက်အောင်လောက်ကြအနုတ္တရဝိမု ക്തി သစ္စိကရောထာ အမြတ်ဆုံးဝိမု ക്തി ရတ္တဖို့ကို မျက်မှောက်ပြုချလို့မြတ်စွာဘုရားအဲ့ဒီတန်ခါးလေးကိုတိုက်တွန်းတာတိုက်တွန်းလိုက်တာအဲ့တော့မြတ်စွာဘုရားလို့လွတ်မြောက်ကြတာအလုံးဟာဒီကိရိတာလွတ်တဲ့အဆင့်ကတူတယ်။ရှန္ဒာတွေလည်းကိရိတာလွတ်တဲ့ရတ္တဖို့ရတာချင်းတူတယ်။ အရတ္တမေရပြီးရတ္တဖို့ရတာချင်းတူတယ်ထူတာကဘာတော့ဆိုရင်ရသော်ဘုရားကအရတ္တမေရပြီးတဲ့အခါမှာသဗ္ဗညုတဉာဏ်တော်ကြီးရသွားတာတို့အတ္တတရဏဉာဏ်တော်ကြီးရတာတို့အဲ့ဒါတွေကျတော့ထူးခြားသွားတယ်ဖះမရနိုင်တဲ့ဉာဏ်တွေပါတခါလဲပါသွားတာရှင်သာရိပုတ္တရာကျတော့ဖះရတဲ့ဉာဏ်တွေမရဘူးသူကျတော့ဘာတော့ဆို အကတာဝကပါရမီဉာဏ်ကိုရသွားတယ်ရှင်မောကလန်လည်းထို့တူပဲအဲ့ဒီဉာဏ်ပိုးလာတယ်ပေါ့တမန်ယဟန်တွေတဲ့ပူပိုးတဲ့အည်ချင်းတွေပေါ့ရသော်ဗျာရဲ့အည်ချင်းကတော့သဗ္ဗယုတဉာဏ်တို့အနာဝရဏဉာဏ်တို့အိန္ဒြိယပရောပရတိဉာဏ်တို့အာသယနုသယဉာဏ်တို့ကရုဏသဘာပတိဉာဏ်တို့ယမကပါတိဟရိယဉာဏ်တို့ရသော်ဗျာကျတော့ပို့ပြီးတော့ထူခြားတယ် ရှိသမျှအည်ချင်းတွေကုန်ပါသွားတယ်ထင်သာမြင်သာအောင်ပြောမယ်ဆိုလို့ရှိရင်ခုံတူးပါရနဲ့မပါရဒါကွာတာပေါ့အာလုံးဒီဝိမု ക്തി ကိဋ္တာကလွတ်ထခြင်းတူတော်လည်းပဲစွန့်ရတတ်တည်ခြင်းကွာသွားကြတယ်ထက်မြက်မှုမထက်မြက်မှုတွေကွာသွားတယ်အသိဉာဏ်တွေပြားပြားမှု ပါဝင်မှုမပါဝင်မှုအဲ့ဒါကွာတယ်အဲ့တော့မြတ်စွာဘုရားလည်းငါလည်းဒီလိုမမှန်ကန်ကန်နှလုံးသွင်းခဲ့လို့မမှန်ကန်ကြိုးပမ်းအထောက်ခဲ့လို့ရတာတင်တို့လည်းပဲမမှန်ကန်နှလုံးသွင်းမယ်မမှန်ကန်ကြိုးပမ်းအထောက်မယ်ဆိုရင်ရမှာပဲလို့ရဟန်းတွေကိုတိုက်တွန်းစကားပြောတဲ့အချိန်မှာစိတ်ယုံမှရှိတဲ့မနက်ကရောက်လာပြန်တယ် ဒီစကားပြောပြီးတဲ့ဆုံးမှသူရောက်လာပြီးတော့ဘာဝင် ပြောလိုက်တော့ဆိုဘတ်တော်တိမာရပါတိနာရေဒိဗ္ဗရေသမနုတာကိုတော်ကလွတ်တယ်လို့မထင်နဲ့တဲ့နတ်ရဲ့နှောင်ကြိုးလူတွေမှာရှိတဲ့နှောင်ကြိုးနတ်တွေမှာရှိတဲ့မှောင်နှောင်ကြိုးဆိုတဲ့ မာရပါဒမနဲ့နှောင်ကျိုးနဲ့ကိုရောခြိတုပ်ထားပြီးပြီလွတ်တယ်လွတ်တယ်ပြောမနေနဲ့ကိုရောကိုခြိထောက်ခြိတုပ်ထားပြီးပြီဗတ္တောတိမာရပါဒေနာကိုရောခြိတုပ်ထားခြင်းခံရပြီမာရဗန္နဗတ္တောတိမာမာရရဲ့အနှောင်ဖွဲ့နဲ့ခြိနှောင်ထားတာဖြစ်တယ်နမေတဝနမောက္ခတိ ရှင်ယဟန်ဟာကျွန်ုပ်လက်ကလွတ်မှာမဟုတ်ဘူးလို့ကျွန်ုပ်လက်ကမလွတ်ရဘူးလို့မနက်ကအဲ့လိုဝင်ပြီးတော့ပြောတယ်အဲ့ဒီပြောလိုက်တဲ့အချိန်မှာမြတ်စွာဘုရားချက်ချင်းတုံ့ပြန်ပြီးတော့ပြောတာမုတ်တဟံမာရပါတိနရေဒိဗ္ဗရေသမနုတာလူဘဝမှာဖြစ်တဲ့လူဘဝမှာဖြစ်တဲ့ဆိုတာလူတွေမှာ ကာမဂုဏ်အာယုန်นี่ဆိုတာလူတွေရတဲ့ကာမဂုဏ်အာယုန်ကတစ်မျိုး နတ်တွေရတဲ့ကာမဂုဏ်အာယုန်ကတစ်မျိုးပေါ့အဆင့်တန်းချင်းမကောမတူကြအောင်ပေါ့နတ်တွေရတဲ့ကာမဂုဏ်အာယုန်အဲ့ဒီကာမဂုဏ်အာယုန်တွေဟာနှောင်ကြိုးတွေပဲလူတွေမှာရှိတဲ့ကာမဂုဏ်အာယုန်တွေကလည်းပဲနှောင်ကြိုးတွေပဲအဲ့ဒါမနတ်အသုံးပြုတဲ့ကြော့ကွင်းတွေနှောင်ကြိုးတွေပဲဖြစ်တယ်တဲ့မြတ်စွာဘုရားက လူလောကနတ်နတ်နတ်ဒီမှာဖြစ်တဲ့ကာမဂုဏ်နှောင်ကျိုးလူတွေမှာရရှိတဲ့ကာမဂုဏ်နှောင်ကျိုးမာရပါဒလို့ဆိုတယ်နှောင်ကျိုးမျိုးစုံကငါလုံးဝလွတ်ပြီးပြီငါ့ကိုချီနှောင်လို့မရဘူးငါလွတ်ပြီမာရဗန္နနာမုတ်တော်မိမာရရဲ့ဒီနေရာမှာပြောမယ်ဆိုရင်ကိရိတာမာရဆိုတာလဲကောက်လို့ရနိုင်တယ်ပေါ့နော်အဲ့ဒီကိရိတာမာရရဲ့ နှောင်ချိုးတွေကငါလွတ်ပြီတဲ့နိဟတောတောမတိအနကအဆိုးဆုံးမိုက်ကန်တဲ့ကောင်မင်းဟာရှုံသမားပါငါ့ကိုဘယ်လို့မှမနိုင်တော့ပါဘူးမင်းဟာရှုံသမားဖြစ်ပါပြီလို့မြတ်စွာဘုရားအဲ့လိုကျင်းဝပြောဆိုလိုက်တဲ့အခါအော်ငါငါမှန်းသိသွားပြီဆိုပြီးတော့စိတ်မကောင်းစွာနဲ့သူကအဲ့ဒီနေရာမှာပဲပျောက်ကွယ်သွားတယ်တဲ့ ပြောမှဆိုရင်ခဏခဏလာ16တဲ့သဘောဖြစ်နေနော်မြတ်စွာဘုရားစီခဏခဏလာအနောက်ရှက်တွေပေးတယ်ဒါကပထမမာရပါဒသုတ်နောက်ဒုတိယမာရပါဒသုတ်ကလည်းပဲဘယ်ချိန်မှလာပြန်နှုံးဆိုအခုလာတာကဝါတွင်ချိန်မှာမြတ်စွာဘုရားဝါတွင်ချိန်မှာယဟန်တွေကိုတိုက်တွန်းတာ အဲ့ဒီပါရဏတိမိဂရာုံကျောင်းတိုင်းမှာသတင်းသုံးရင်းကနေပြီးတော့ဝါတွင်ကာလမှာရဟန်းတော်တွေကြိုးစားအထုတ်ဖို့တိုက်တွန်းနှိုးဆော်ပြီးတော့ပြောတဲ့အချိန်မှသူလာပြီးတော့ပြောပြန်တာအခုဒုတိယအချိန်ကျတော့မြတ်စွာဘုရားဟာတဲ့ပါရဏတိပြည်ပေးမဲ့ပေးထားတဲ့ဣတိပတ္တနာတော်မှာသတင်းသုံးနေထိုင်စဉ် ယဟန်တွေကိုခုလိုမိတ်တယ်တဲ့ဒါဝါကျွတ်ကာလမှာပထမဆုံးမြတ်စွာဘုရားကတပည့်ဆက်ကြတရားဟောပြီးပထမဆုံးဝါကမိဂရာအောင်မှာဝါဆိုတယ်ဣတိပတနာတော်မှာပထမဆုံးဝါဆိုတယ်အဲ့ဒီဝါရင်းကာလမှာမနလာလျှောက်လို့လာပြီးတော့နှောက်ရက်လို့ချိန်ဝါပြောဆိုပြီးအခုဒီတချိန်ကျတော့ မြတ်စွာဘုရားဝါကျွတ်ပြီဣတိပရဏတော်ကနေဝါကျွတ်တဲ့အခါမှာယဟန်တွေကိုအဲ့ဒီချိန်မှာယဟန်တွေကရှားနာမြတ်စွာဘုရားပါဝင်60နဲ့တပါယဟန်နာ60နဲ့မြတ်စွာဘုရားအလုံး60နဲ့တပါ လူလောကမှာ လူသားယဟန်နာတွေပေါ်လာတဲ့အချိန်အဲ့ဒီချိန်မှာမြတ်စွာဘုရားက ယဟန်တွေကိုသာသနာပြုခရီးကိုလွတ်တဲ့မိန့်ကွန်းပေါ့သာသနာပြုလွတ်တဲ့မိန့်ကွန်းပြောတဲ့အချိန်မှာ မနတတစ်ချိန်ပြန်ရောက်လာပြန်အဲ့တော့မြတ်စွာဘုရားကဘာမေးရှိတော့ဆိုမௌဒ္ဒဟံဘိက္ခွေသဗ္ဗပါတိယေဒိဗ္ဗာယေသမနုတာယဟန်တို့ငါဟာလက်၌ဖြစ်သောကြောကွင်းလူ၌ဖြစ်သောနတ်ကြောကွင်းလူကြောကွင်း အဲ့ဒီကြော့ကွင်းအလုံးကငါလွတ်ပြီငါ့ကိုချီနှောင်ထားတဲ့ကြော့ကွင်းမရှိတော့ဘူးဒါတင်စားပြီးတော့ပြောတာကိလေသာနှောင်ကြိုးတွေငါမှမရှိတော့ဘူးငါလွတ်လပ်တယ်အဲ့တော့တမ္မာလူတွေကတော့ကြော့ကွင်းမိနေကြတာလေကြော့ကွင်းမိနေလို့အိမ်ကလည်းမခွာနိုင်ဘူးမထွက်နိုင်ကြဘူးတရားစခန်းဝင်တောင်မှပဲရက်ရက်တွေ့လက်ချိုးပြီးတော့ ပြန်ဖို့ပဲစဉ်းစားနေရတာဖြစ်တော့နှောင်ကြိုးဆိုတာရှိနေတယ်ဆိုတာသိကြတယ်ကြည့်လိုက်တဲ့အခါကျတော့ဘယ်နာနှောင်ကြိုးတုံးဆိုနှလုံးသားမှာခြိနှောင်ထားတာနော်နှလုံးသားမှာခြိနှောင်ထားတာဆိုအလွန်သိမ်မွေးတယ်အဲ့နှောင်ကြိုးကိုယုံဖြတ်ပြီးတော့သွားနေတာဗဒမရှားတယ်အဲ့တော့ကြောက်ကွင်းနှောင်ကြိုးတွေဟာ နတ်၌ဖြစ်သောနှောင်ကျိုးလူ၌ဖြစ်သောနှောင်ကျိုးဆိုတဲ့လူကာမဂုဏ်နတ်ကာမဂုဏ်တွေပေါ်မှာတွေ့တာတဲ့ကိရိတာဆိုတဲ့နှောင်ကျိုးတွေကနေငါလွတ်ပြီးပြီတဲ့တုံမေပိဘိခွေမုဒ္ဒသဗ္ဗပါတိရေဒိဗ္ဗယေသမနတသင်တို့လည်းပဲနတ်ရဲ့ကာမဂုဏ်အာယုံပဲဖြစ်စေလူတွေရဲ့ကာမဂုဏ်အာယုံပဲဖြစ်စေဘဲကာကာမဂုဏ်အာယုံကိုမှ စိတ်ဝင်စားရမရှိတော့အဲ့ဒီကာမဂုဏ်အာယုံပေါ်မှာစိတ်ဝင်စားတဲ့တဏှာရာဂဆိုတဲ့နှောင်ကြိုးကသင်တို့လည်းလွတ်ပြီးပြီလွတ်ပြေးကြပြီရဟနာဖြစ်သွားပြီဆိုလွတ်သွားကြတယ်အလုံးအလွတ်မြောက်နေသူတွေဖြစ်တယ်တာမန်ပုရုဇဉ်ပုဂ္ဂိုလ်တွေကတော့နှောင်ကြိုးတန်းလန်းနဲ့ပဲရှုံးမထွက်နိုင်ကြဘူးနိဗ္ဗာန်ဆိုရင်ပြင်းစရာကြီးဖြစ်နေတယ်နော်နိဗ္ဗာန်တွေးကြည့်လိုက်ရင် ပြင်းစရာကြီးဖြစ်နေပြီ နောက်ရိုးတန်းလန်းနဲ့လွတ်မထွက်နိုင်ဘူးစိတ်ကူးတဲ့တောင်မထဲနိုင်သေးဘူးအဲ့လိုရဟန်းတွေကိုမြတ်စွာဘုရားအခုလိုပြောပြီးတော့သူတို့ရဲ့အခြေအနေကိုပြောပြပြီးစရထဘိက္ခွေ စာရိကံခီးထွက်ကြတဲ့ဝါကျွတ်ပြီဆိုတော့ဒီဣတိပဒနာမှာပဲမနေကြနဲ့နေအနှံ့ခီးထွက်ကြမယ် သာသနာပြုခရီးထွက်ကြမယ်ဘာအတွက်တုံးဆိုဗဟုဇနဟိတယလူအများအကျိုးဖြစ်ထွန်းမှုအကျိုးဖြစ်ထွန်းတယ်ဆိုတာမတိသေးတာတွေတိလာတာအကျိုးဖြစ်ထွန်းတာမရသေးတဲ့ကုသိုလ်တွေရလာတယ်ဒါအကျိုးဖြစ်ထွန်းတယ်အဲ့တော့မတိသေးတဲ့အသိဉာဏ်တွေမရသေးတဲ့ကုသိုလ်တွေရလာတာအကျိုးဖြစ်ထွန်းတယ် အဲ့ဒီအကျိုးဖြစ်ထွန်းမှဘဟုဇနဒုက္ခလူတွေဟာချမ်းသာမှုရမှာဖြစ်တယ်လောကနုကံပါယလူတွေကိုကရုဏာတရားဖြင့်စောင့်ရှောက်ဖို့ဒါစောင့်ရှောက်တယ်ဆိုတာဖေးမတယ်ကူညီတယ်လူတွေကိုကူညီပေးတယ်မတိသေးမတိသေးတာတွေကိုသိအောင်ပြောပြတယ်နှောင်ကြိုးတန်လန်းဖြစ်နေတယ်ဆိုတာမသိတာကိုသိအောင်ပြောပြတယ်နော် မင်းတို့နှောင်ညိုးမိနေတယ်မလွတ်သေးဘူးနှောင်ညိုးကဘလို့ယုံထွက်ရမယ်ဆိုတာပြောတာဒါလောကနုကံပါယတဏအကျဉ်းတရားဖြင့်ဆောင်းလျှောက်တယ်ဆိုတာအဲ့ဒါခေါ်တာနော်အကျဉ်းတရားဖြင့်ဆောင်းလျှောက်တာအထာယဟိတာယဒုက္ခယဒေဝမနုဿန္တလူတွေနတ်တွေရဲ့ကောင်းကျိုးထိုကောင်းကျိုးကိုဖော်ဆောင်နိုင်တဲ့ အကြောင်းတရားတွေရရှိလာတဲ့ချမ်းသာဒုက္ခတွေအဲ့ဒါတွေအတွက်ခီးထွက်ကြဒါရည်ရွယ်ချက်ကိုပြောပြရည်ရွယ်ချက်ကဘာအတွက်တုံးဆိုအများကိုအကျိုးပြုဖို့ခီးထွက်အများချမ်းသာရေးဆောင်ရွက်နိုင်မှုခီးထွက်လို့ပြောတာနော်ခီးထွက်ကြအဲ့လိုခီးထွက်တဲ့အခါမှာမာဧကေနတွေကမိဋ္ဌာ တချောင်းနဲ့တလန်းနဲ့ကိုနှစ်ပါးမသွားနဲ့တနေရာတဲကိုနှစ်ပါးမသွားကြနဲ့ဆိုလိုတယ်ဥပမာတစ်ပါးကရာဇယုသွားမယ်ဆိုရင် နောက်တစ်ပါးကရာဇယုမသွားနဲ့တခြားနေရာသွားဘာလို့လို့ဆိုရင်နှစ်ပါးတူတူသွားမယ်ဆိုရင်တစ်ပါးကတရားဟောနေတစ်ပါးကငုတ်တုတ်ထိုင်နေရမှာလေအဲ့တော့အချိန်ဖြုံးမနေနဲ့အလုတ်ကို ရမ်းများလုံနိုင်အောင်တယောက်တည်းသွားမာအိကိဏတွေ့ကမိဋ္ဌာတလန်းတဲ့ကိုတနေရာတဲ့ကိုနှစ်ပါးမသွားကြနဲ့တစ်ပါးစီပဲသွားတနေရာတစ်ပါးစီပဲသွားကြလို့ပြောတာအဲ့တော့အများသဘောတွေအကျိုးပြုဖို့ဆိုတာဘာနဲ့အကျိုးပြုမှာလောကလူတွေကတော့ပရာဟိတဆိုပြီးမလုပ်တော့စားစရာတွေဝေမယ် နော်ပတ်စံနေပေးမယ်ဗာရိညာတွေပေးတဲ့ဒါတရားကိုလုပ်ပေးနိုင်တယ်တော့အဲ့တော့ဒီဟန်တွေကတော့အဲ့ဒီတဲ့သာလွန်တဲ့ဟာကိုလုပ်ပေးမှာဘာလို့လို့ဆိုမတိသေးတဲ့အသိဉာဏ်တွေမရရှိသေးတဲ့စိတ်ငြိမ်းချမ်းမှုတွေအဲ့ဒါအတွက်လုပ်ပေးမှာခုနကငွေကြေးဒနာထောက်ပံ့ပေးတာတို့စားစရာပေးတာတို့လွယ်လဲလွယ်တယ်အဲ့ဒါလေးကတခါစားပြီးသွားရောလေ တန်တရားမှတစ်ခါပဲရပဇံထောက်ပလိုက်ရင်လည်းသူဖြုံးလို့ရတော့ရတတွေကောင်လည်းတောက်ပြလိုက်မှာပဲအဲ့ဒီငွေအဲ့ပရဟိတလုတ်တဲ့နေရာမှာအခုကဓမ္မအသိဉာဏ်ကိုပေးဖို့ဘာလုတ်တော့ဆိုထေသေးထဘိခွေဓမ္မအာရိကလျာဏမစ္စေကလျာဏပရိယောဒနာကလျာဏကောင်းခြင်းသုံးပြနဲ့ပြည့်စုံတဲ့တရားကိုဟောကြား ကောင်းခြင်းသုံးမြတ်ဆိုတာအစတော့ဟုတ်တယ်လို့လို့နဲ့အလယ်နဲ့အဆုံးကြရှုသွားတာမျိုးမလုပ်နဲ့အစလည်းကောင်းရမယ်အလယ်လည်းကောင်းရမယ်အဆုံးသက်လည်းကောင်းရမယ်ဆိုလိုတာကအစလည်းအဆုံးသုံးမျိုးလုံးကောင်းတယ်ဆိုတာအလုံးကောင်းတာကိုပြောတာအလုံးကောင်းတဲ့တရားကိုဟောရမယ် တခြားအရေးကြတော့အလုံးကောင်းတာမဖြစ်ဘူးအစတော့ကောင်းကောင်းကောင်းတယ်လို့လို့ရှိပြီးတော့အလေကြတော့မကောင်းတာတို့အဆုံးသတ်မကောင်းတာတို့ဒါတွေရှိတယ်လေနိုင်ရှင်ကြည့်မယ်ဆိုရင်ဘိန်းကျွေးလိုက်ရင်တော့အစတော့ဟုတ်တယ်လို့လို့ရှိမှာအလေအဆုံးကဒုက္ခရောက်တယ်လေနောက်ကြရင်ဒုက္ခတွေကြီးပဲဖြစ်မှာပေါ့အခုတရားဓမ္မဆိုတဲ့အသိဉာဏ်ရသွားရင်အစလည်းကောင်းတယ် လဲလဲကောင်းတယ်ဆုံးလဲကောင်းတယ်ကောင်းခြင်းသုံးပါးနဲ့ပြည့်စုံရမယ်အဲ့တော့အစဆိုတာဘာတော့တရားရဲ့အစဆိုတာဘာလဲဆိုရင်တိလာကအစတမာရီကအလဲပညာကအဆုံးနောက်တနည်းကတော့တိလာတမာရီကအစ ဝိပဿနာတို့မဲ့တို့ကအလဲနိဗ္ဗာန်ကအဆုံးနောက်ဆုံးမှာဒီတရားဟာကိုချင်းတရားကစလိုက်သည့်အတွက်ကြောင့်အပြစ်ကင်းတော့အစရဲ့ကောင်းခြင်းပဲစိတ်ရဲ့ငြိမ်သက်မှုကိုရလို့တမာတိဆိုတာအလဲအိကောင်းခြင်းပဲကိလေသာတွေကိုဖယ်ရှားနိုင်တဲ့အသိပညာရလို့အဆုံးအိကောင်းခြင်းပဲသီလသမာဓိပညာနဲ့ပြောမှဆိုလို့ရှိ နောက်တရားဥတရားမြတ်တွေနဲ့ပြောမယ်ဆိုလို့ရှိရင်သီလသမာဓိအပြစ်ကင်းသွားတယ်စိတ်တွေငြိမ်းချမ်းသွားတယ်အစရကောင်းခြင်းပဲဝိပဿနာတို့မဲ့တို့အထုတ်လိုက်တဲ့အခါကျတော့အလဲဤကောင်းခြင်းပဲအသိဉာဏ်တွေတိုးတက်လာတယ်နောက်ဆုံးဖို့နဲ့နိဗ္ဗာန်ရသွားတယ်ဟောအဆုံးဤကောင်းခြင်းပဲအဲ့ဒါလို့ကောင်းခြင်း၃ပါး အစာလည်းကောင်းတယ်လဲလည်းကောင်းတယ်ဆုံးလည်းကောင်းတယ်ကောင်းခြင်းသုံးပြနဲ့ပြည့်စုံတဲ့တရားကိုသိအောင်ရှင်းပြကြလို့ဟောတယ်ဆိုတာသိအောင်ရှင်းပြတာနားလေသွားစေတယ်အသိဉာဏ်ဖြစ်သွားစေတယ်အဲ့ဒါကိုဟောပြောတယ်လို့ခေါ်တယ်ထိတိထိတာအတိသစ္စနေဆိုတာအတိသစ္စနာဆိုတာပဘောတနေ သိဉဏ်ပေးတာဟောပြောတာအဲ့ဒါလို့အစမှလည်းကောင်းတယ်လယ်မှလည်းကောင်းတယ်ဆုံးမှလည်းကောင်းတယ်ဆိုတဲ့တရားမျိုးဟောတဲ့အခါမှာတတ်ထံအ내ဒိဗေတွေပြည့်စုံရမယ်တပြင်စနာစကလုံးကကောင်းရမယ်မှန်ကန်ရမယ်အ내ဒိဗေလည်းမှန်ကန်တယ်စကလုံးလည်းမှန်မှန်မှန်မှန်ကန်ကန်ဖြစ်ရမယ်ကေဝလပြိပုံနာလုံးဝပြည့်စုံအောင် လုံးဝပြည့်စုံတဲ့တရားကိုဟောရမယ်လို့သူတို့ဆိုတာနော်ရသော်ဗျာတရားတော်တွေဟာအမှန်တမ်းကောင်းတယ်ပြောမယ်ဆိုလို့ရှိရင်ခါရလေးတစ်ပုဒ်နဲ့ပြောပြမယ်ဆိုရင်တပ္ပပတပ္ပပပတ္တအကရဏဆိုတာမကောင်းမှုအလုံးကိုမလုံးနဲ့လို့ပြောတဲ့ဟာအစအီကောင်းခြင်းပဲရှောင်လိုက်ရင်ဒီပုဂ္ဂိုလ်ဟာပြဿနာတွေအများကြီးတက်တာပါ ကုသလသုပသမ္ပရာကုသိုလ်ကိုပြည့်စုံစေရမယ်ဆိုတာအလဲဤကောင်းခြင်းပဲသစိတ်တပရိယောဓမနံကိုယ်စိတ်ကိုဖြူစင်စေရမယ်ဆိုတာဆုံးဤကောင်းခြင်းပဲအဲ့တော့အစလည်းကောင်းတယ်ဆုံးလည်းကောင်းအလဲလည်းကောင်းတယ်ဆုံးလည်းကောင်းတယ်အ내ဆိုလိုရင်အဓိပ္ပာယ်နဲ့လည်းပြည့်စုံတယ်စကလုံးကလည်းလှပတယ်ပြည့်စုံတယ်ကေဝလပြိပုံနာလုံးဝခြုံငုံပြည့်စုံတဲ့ တရားမျိုးကိုဟောကြပြည့်စုံအောင်လုပ်ပြီးဟောကြလို့သူဆိုလို့တယ်ပေါ့နော်သီလလေးဟောပြီးတော့ရမထာနဲ့တမာရီလေးတွေဟောပြီးတော့မရနဲ့အစအဆုံးလမ်းကြောင်းကိုအစအဆုံးပြရမယ်လို့ဆိုလို့တယ်နောက်အဲ့ဒီတရားတွေဟာတရားတွေဟောပြီးတော့ပရိသုတ်တံမြမစရိယံပကသေးထား စင်ကြယ်တန်ရှင်းတဲ့မဂ္ဂင်၈ပါးဆိုတဲ့အကျင့်တရားကိုပွင့်လင်းမြင်သာအောင်ထင်ရှားအောင်ရှင်းပြကြအဲ့တော့ဒီအဆင့်ရောက်ချင်လို့ရှိရင်ဒါလောက်ရမယ်ဆိုတာကိုဘယ်လိုချင့်ရမယ်ဆိုတာကိုဓမ္မစရိယဆိုတဲ့မဂ္ဂင်၈ပါးအကျင့်ကိုဘယ်လိုကျင့်ရမယ်ဆိုတာကိုရှင်းရှင်းလင်းလင်းသဘောတော့ပေါက်တော့ပြကြ မြတ်စွာဘုရားတရားတော်မှာဒါအထွတ်ထိပ်ရအောင်ပြတာအဲ့တော့မြတ်စွာဘုရားရဲ့တိုက်တွန်းချက်တွေပဲခီးထွက်ကြတနည်းအားတလန်းတဲ့ကိုနှစ်ပါးမသွားနဲ့အစလည်းဆုံးသုံးမျိုးလုံးကောင်းတဲ့တရားမျိုးကိုဟောကြအ내တွေပဲပြည့်စုံအောင်စကလုံးမှန်ကန်အောင်လုံးဝပြည့်စုံအောင်ပြုပြီးဟောကြစင်ကြယ်တန်ရှင်းတဲ့အကျင့်လမ်းစဉ်ကိုဖော်ထုတ်ကြ ဆိုတော့ဒီတိုင်းလုံးလို့ရှိရင် तू ကမှန်ကန်တဲ့လမ်းကြောင်းပေါ်ရောက်သွားတယ်အဲ့ဘာလို့ဒီလိုတိုက်တွန်းရတာတော့ဆိုတော့တန်တိတတ္တအပ္ပရဇခအပ္ပရဇအပ္ပရဇခသာတိကာပညာမျက်စိမှာကိလေသာမြူအနှဲငယ်သာရှိတဲ့လူတွေတရားတွေဟာ လောကမှာအများကြီးရှိတယ်ဆိုလိုတဲ့အိဗယ်က သူတို့ကဉာဏ်ရှိကြတဲ့ဉာဏ်ရှိတဲ့လူတွေအများကြီးရှိပါတယ်သို့တော့ကိလေသာတွေဖုံးကွယ်နေလို့သူတို့မမြင်ကြတာမျက်လုံးကောင်းတဲ့လူတွေအများကြီးရှိတယ်အဲ့ဒါကိုတင်စားပြောတာအပ္ပရဇက္ခဆိုတာမျက်စိထဲမှာဒီတိန်တလာက ပါပါလေးပဲရှိတယ်မျက်စင်းလေးတစ်ချက်ခတ်လိုက်တာနဲ့မျက်လုံးကရှင်းသွားနိုင်တယ်ပေါ့နော် တနည်းအားဖြင့်ပြောမှဆိုရင်အပရဇက္ခဇာတိကတချို့လူတွေဟာပင်ကိုညာကောင်းကြတယ်ပင်ကိုညာကောင်းပြီမဲ့လို့နီလမသိသည့်အတွက်ကြောင့်ရှေ့မတိုးနိုင်ကြဘူးပင်ကိုညာကောင်းတဲ့ပုဂ္ဂိုလ်တွေကိုအပရဇက္ခဇာတိကသူတို့မသိတာမမြင်တာလေးကနည်းနည်းပဲရှိတယ်အဲ့ဒါလေးကိုဖယ်ပေးလိုက်ရင်သိသွားမယ်သူတို့ဆွတ်လို့တယ်ပေါ့နော် မျက်စိထဲမှာကားနေတာလေးကိုနည်းနည်းဖယ်လိုက်အပ္ပရဇဇခသတိကာအဲ့လိုအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေလောကမှာရှိတယ်တဲ့အတဝနတာဓမ္မတာပရိဟာယန္တိအကယ်၍အခုလိုတရားမျိုးကိုမကြားနာရဘူးဆိုလို့ရှိရင်အခွင့်အရေးဆုံးရှုံးသွားနိုင်တယ် ကြားမှမကြားဘူးရင်လူဆိုတာမစဉ်းစားတတ်ဘူးလေကြားပြီးရင်တော့စဉ်းစားမှာပဲသိကြတယ်အဲ့တော့ကြားနာမှုကပထမလိုအပ်တယ်ဥပမာမယ်သဗ္ဗေသင်္ကာရအိဋ္ဌာလို့မှ မကြားဘူးတဲ့လူတယောက်ဟာဘာကိုသွားပြီးတော့အိဋ္ဌာလို့သူထင်မှာတော့အဲ့တော့အဲ့ဒါလေးတော့ကြားဘူးဖို့လို့သေးတယ်ပေါ့နော်ကြားဘူးရမယ်မကြားဘူးလို့ရှင် အနိစ္စဆိုတဲ့အတိညာဟာဆုံးရှုံးသွားနိုင်တယ်သူမှာအတိညာဆိုလူဆိုတာကြားဘူးပြီးတော့မှရှေ့ဆက်စဉ်းစားတာကိုမကြားဘူးတဲ့အရာဘယ်သူစဉ်းစားမှာတော့သူမှမစဉ်းစားနိုင်ဘူးကြားဘူးရမယ်ဒါကြောင့်မို့ဘဝိတန္တိအဲအတ္တဝနတာဓမ္မတပရိဟာယန္တိမကြားနာရရင်မကြားဘူးလို့ရှိရင်အမှန်တရားကနေဆုံးရှုံးသွားနိုင်တယ် ဆိုလိုတာကမရသေးတာတွေမသိသေးတာတွေကိုသိခြင်းမှ ဆုံးရှုံးသွားနိုင်တယ်ဒီလည်းမသိသေးကြကြောင်းဆုံးရှုံးသွားတာပဲဒါမှန်ပဲအသိဉာဏ်ဆုံးရှုံးသွားတယ်ဥပမာပဲတကယ်တော်ထဲမှာတော်ထဲမှာမွေးပြီးတော်ထဲမှာကြီးသွားတယ် တောထဲမှာပဲအသက်ကြီးပြီးတောထဲမှာပဲနေသွားတဲ့ပုဂ္ဂိုလ်တယောက်ဟာတက္ကသိုလ်ပညာကိုမကြားဘူးတော့ဆုံးရှုံးသွားတာပဲသူလည်းနော်တက္ကသိုလ်တက်ပြီးတော့သိရမယ့်ပညာရက်တွေသူဆုံးရှုံးသွားပြီလေသူမသိဘူးသူသိတာတော့အဲ့ဒီတောကောင်လေးလိုက်ပါတတ်မယ်ဒါတော့ပဲသိတော့မှာပေါ့အဲ့လိုမျိုးလိုပဲမကြားဘူးလို့ရှိရင်ထူးခြားတဲ့တရားဓမ္မတွေကိုသိဖို့ ဆုံးရှုံးသွားနိုင်တယ်တဲ့ဒါကြောင့်မို့တရားဟောကြလို့မြတ်စွာဘုရားပြောတာအဲ့တော့ဆုံးရှုံးသွားနိုင်တာဖြစ်တော့ကြောင့်ဘဝိတန္တိဓမ္မတအညတာရောတရားကိုသိတဲ့ပုဂ္ဂိုလ်တွေလောကမှာရှိပါတယ်မကြားနာရရင် မသိဘူးကြားနာရရင်သိမယ်တော်ထဲမှာမွေးပြီမဲ့လို့ တက္ကသိုလ်နေခွင့်ရရင်တက္ကသိုလ်ပညာသူရသွားနိုင်ပါတယ်ပေါ့ဒါမျိုးပြောတာနော်ဒါထင်ရှားအောင်ပြောပြတာနိဗ္ဗာန်ဆိုတဲ့အကြောင်းကြားတော့မကြဘူးလို့ပုဂ္ဂိုလ်တယောက်ဟာဘယ်လိုလုပ်ကိုနိဗ္ဗာန်ကိုဆူတောင်းမှာလဲဘယ်လိုလုပ်ပြီးတော့နိဗ္ဗာန်ရောက်တဲ့အကျင့်ကျင့်မှာလဲမကျင့်နိုင်ဘူးပေါ့နော်ဒါကြောင့်မို့ပဝိသန္တိဓမ္မတအညတာရောဓမ္မကိုသိတဲ့ပုဂ္ဂိုလ်တွေလောကမှာရှိပါတယ်ဒါကြောင့်မို့လို့ ခီးထွက်ကြတလန်းနဲ့ကိုနှုတ်မသွားကြနဲ့တရားဓမ္မတွေဟောပြောကြချစ်ကြံကြုတ်ကို အထောအမဲ့မြတ်သောအကျင့်ကိုထင်ရှားအောင် ရှင်းပြကြလို့မြတ်စွာဘုရားအဲ့လိုအဲ့လိုတိုက်တွန်းပြီးတော့ငါလည်းဒီမှာနေမှာမဟုတ်ဘူးဆက်ပြီးတော့ပြောတယ် အဟံပိဘိက္ခုယေနဥရုဝေလသေနနိကမောတေနုပသင်္ကမိတာမိဓမ္မဒေသနာယငါလည်းပဲဥရုဝေလတော်တဲ့ကသေနာနီဆိုတဲ့ရွာသူဇာတာရဲ့အဖေနာမည်ကသေနာနီတဲ့သေနာနီတို့ရွာကိုငါသွားမယ်တရားဟောဖို့ငါသွားမယ်ငါကိုယ်တိုင်သွားမယ်သူလည်းတပါးနဲ့သွားမှာပဲနောက်ကအဖော်မလိုက်ရအောင်နော်ရသော်ဗျာသူလည်းတပါးနဲ့သွားမှာ သို့မဟုတ်ကဘာဦးကာလကစစ်တပ်ချရတဲ့နေရာဖြစ်လို့သေနခမစစ်တပ်ချရတဲ့ရွာလို့ဒီလိုအိဗေရတယ်တဲ့အဲ့ဒီသေနာနီသေနာနီကုံသို့မဟုတ်သေနာနီဆိုတဲ့ရွာကိုတရားဟောဖို့အတွက်ငါလည်းကြွသွားမယ်ဆိုပြီးမြတ်စွာဘုရားကအဲ့ဒီလိုမိန်ကုံပြောတာရဟန်းတွေကိုတိုက်တွန်းတာအဲ့ဒီအချိန်မှာဟိုစိတ်ယုံမှရှိတဲ့မန္နကရောက်လာပြန်တယ်မန္နသား လျှောက်လာပြီဗာပြောတော့ဆိုအရင်ကတိုင်းပဲပတ္တောတိပါရပါတိဟိယေဒိဗ္ဗယေသမနုတာနတ်ကြော်ခွင်လူကြော်ခွင်ကြော်ခွင်အားလုံးနဲ့ကိုရောကိုချီနှောင်ထားပြီမဟာဗန္နဗတော်တိတကယ်ကိုခိုင်မာတဲ့နှောင်ကြိုးနဲ့ချီနှောင်ထားတာဖြစ်လို့နမေတဝနမောက္ခတိကိုရောယုံထွက်နိုင်မှာမဟုတ်ဘူးသူ့လက်ကမလွတ်ဘူးလို့မနက်ကပြောတဲ့အခါမှာမြတ်စွာဘုရားက မုဒ္ဒဟံသဗ္ဗပါတိဟိယေဒိဗ္ဗယေသမနုတာမဟာဗန္နနမုတ်တော်မိနိဟတော တွားမတိအနကငါဟာကြောက်ခွင်းအလုံးကလွမြောက်ပြည်သူဖြစ်တယ်မဟာဗန္နနမုတ်တော်မိတကယ်ကြီးကျယ်တဲ့ကြောက်ခွင်းနေအလုံးကနေငါလွတ်သွားပြီလွတ်ပြီးသားဖြစ်တယ်ရုပ်ဘဝဆိုးသွမ်းတဲ့မနမင်းဟာအရှုံးသမားဖြစ်ပါပြီလို့မင်းဟာအရှုံးသမားပါလို့ရသော်ဗျာက တုံ့ပြန်ပြောဆိုလိုက်တဲ့အခါမှာငါမှန်းသိသွားပြီဆိုပြီးတော့သူဟာစိတ်မကောင်းစွာနဲ့စိတ်မကောင်းမှုဆိုတာသူလောက်တာမရလို့မအောင်မြင်လို့စိတ်မကောင်းတာနော်သူသူလမ်းစဉ်မအောင်မြင်လို့စိတ်မကောင်းဖြစ်ပြီးတော့အဲ့ဒီနေရာမှာပဲပျောက်ွယ်သွားတယ်တဲ့ဒါကဒုတိယပါရပါဒသုတ်ငါးခုမြောက်သုတ်ဒီလိုမြတ်ဖျားနဲ့မန္တသားတို့ရဲ့ တုံ့ပြန်ပြောဆိုမှုတွေကိုစုပြီးတော့တေသနာတဘုတ်အနေနဲ့မှတ်တမ်းတင်ထားတာဖြစ်ပါတယ်တရားချစ်ခင်သူတော်စင်ပြိဿပေါင်းတို့မြတ်ဖျားနဲ့မနတာအကြောင်းကိုနိုင်မှတ်သားကြရသဖြင့်ဘောဓုတတွေတိုးပွားလို့မိမိတို့ကိုယ်တိုင်လည်းပဲဘဝခရီးမှာရသော်ဗျာကိုယ်တိုင်ကျင့်သုံးသွားတဲ့တရားဓမ္မတွေသိဖို့ နှောင်ကျိုးအမျိုးမျိုးကနေလွတ်မြောက်အောင်ကြိုးစားဖို့ဆိုတာအတိတရားရပြီးတော့ကျင့်ကြံကြိုးကုပ်ပွားများအထောက်နိုင်ကြပါစေကုန်သတည်း